မနေ့ကအတ္တသမ္မာပဏိတိအယစိတ်ကကောင်းနေလို့ရှိရင်စိတ်ကောင်းရှိနေလို့ရှိရင်နှုတ်လည်းပဲကောင်းလာတတ်တယ်အဲကိုယ်လည်းပဲကောင်းလာတတ်တယ်နှုတ်ပြောလည်းပဲချောမလာတတ်တယ်ဆိုတော့စိတ်တစ်ခုကို နေအောင်ဆိတ်ထုတ်ခြင်းဖြင့်ကိုယ်နဲ့နှုတ်ကိုလည်းပဲဘယ်လိုလိုဆိတ်ထုတ်ပြီးတော့ဖြစ်သွားတယ်ဒီလိုဆိုရဗျာဟွန်းစိတ်ရှင်ကြလာရုပ်ရှင်ဟဆိုတဲ့အရှိကသူတို့သူရတူရဲ့အဆိုအမိနဲ့လည်းကြိုက်သွားတာဆရာဟောဒီသနာနဲ့လည်းပဲကြိုက်သွားတော့ပါပဲ သို့တော့စိတ်ကောင်းရှိဖို့ဆိုတာကဆင်းရဲဒုက္ခအားလေးနဲ့မရပါဘူးလိုအပ်တဲ့စိတ်အားတွေဖြည့်ဆန်းချက်ပေးရပါတယ်သွားအားကနှမျိုးရှိပါတယ်ပฏิခံခန္ဓာဗလဆိုတာပฏิခံခန္ဓာဗလဆိုတာဆင်းရဲဒုက္ခအားပေါ့ အကြောင်းအရာတစ်ခုကိုပြုတော့မယ်ပြောတော့မယ်ဆိုရင်အဲဒီပြုရမယ်ပြောရမယ်အရာဟာမိမိအတွက်ကိုသူဟာအတွက်ပါရှိဝချမ်းသာကြောင်းအကျိုးရှိရရှိဆိုတာသင်ရပါလားသိမသိဆိုတာလည်းသိရပါလား အဲ့ဒီလိုချင့်တဲ့တတ်လို့ရှိရင်တော့စိတ်ကောင်းလေးတွေကဖြစ်လာတတ်ပါတယ်အကျိုးရှိတာမတင်တာဆိုလို့ရှိရင်ရှောင်တာပါပဲသို့တော့စိတ်အားတော့တကယ်တော့မပြည့်တာဘူးရှင်ရင်တုံတက်တဲ့နဲ့ကုလသတိပ္ပာနည်းနဲ့ လိုအပ်တဲ့ဆွမ်းအားစိတ်ဆွမ်းအားတွေပေါ့လေဝိညာဉ်စိတ်ရှင်မှာအလေးချင်းတရားအနေနဲ့ပေါ့လေတဖြည်းဖြည်းဖြည့်ဆွမ်းပြေးနိုင်ပါမှလိုအပ်တဲ့စိတ်ဆွမ်းအားတွေဟာပြည့်စုံလာတော့ပါပဲစိတ်တွေပိုက်ရှင်းတဲ့စိတ်တွေဖြစ်ပေါ်လာတယ်ဖြစ်ပေါ်လက်စာတွေကို တိုးအောင်ပွားအောင်ဆိုပြီးတော့ကြပါတော့တေရာကကြီးထွားလာအောင်နိယာကနေပြီးတော့ရင့်ချက်သွားအောင်နေရာကနေပြီးတော့များသွားအောင်ပေါ့အဲဒါကြီးကြည့်လိုက်ရပါတယ်အဲဒါတော့ဘာဝနာသွားအောင်ခေါ်ပါတယ်ဘာဝနာသွားအောင်စိတ်ကောင်းတဲ့ စိတ်တဖွံ့ဖြိုးမှုအတိမာနေတိုးဝဖြစ်ထွန်းစေတဲ့အခုလိုတိစ္ဆာဘာဝနာနည်းပါပဲတော့ဆရာအခုအားထုတ်ရတဲ့အချိန်မှာအဲဒီလိုအလေးချိန်တရားလေးကိုဆောင်ရွက်ပြီးပါမှလိုအပ်တဲ့အားတွေလည်းပဲဖြစ်ပေါ်လာပါတယ်တိုးလာတယ်ပွားလာတယ်ပြီးတော့ အဲကြီးထွားလာတယ်နေရလာတယ်ခိုင်ခံ့လာတယ်ဒီကပွားသလောက်အဖြစ်သေးသလောက်ပွားလာပြီဆိုလို့ရှိရင်စိတ်ဓာတ်ကခိုင်မာဆန်စွမ်းလာတော့တာပါပဲအဲဒီအရှင်ရောက်သွားပြီဆိုလို့ရှိရင်စိတ်တစ်ခုကိုနိုင်အောင်ထိန်းချုပ်နိုင်တာနဲ့စိတ်ပါလို့သာရှုလို့ဟုတ်ရဲ့ ကိုယ်မူရာကြီးဆူတောင်းရတာကိုနှုတ်မူရာကြီးလည်းပဲတောင်းတရတာကိုစိတ်နိုင်ထားပြီဆိုလို့ရှိရင်ကိုယ်မူရာလည်းပဲမတောင်းကြတော့နှုတ်မူရာလည်းမတောင်းကြတော့ဒီနည်းနဲ့ပဲကိုယ်မူရာနှုတ်မူရာလေးချောချောဘုံဘုံဖြစ်လာကြတာပဲဘာဝနာဆွမ်းအကောင်းလာတဲ့အခါကျတော့စိတ်ရှင်ကြီးကြာလာပြီးတော့ ရုပ်ရှင်ခေါ်တဲ့ကိုယ်ဉာဏ်ထုတ်ဉာဏ်လေးလည်းပဲချိုးကြအပိုးသေးတာပါပဲအဲ့ဒီသဘောသွားကိုလက်တွေ့ကြည့်ရအောင်လို့သတိဆံပါဝနာတရားကိုယူတည်နေဒီစားစားနဲ့အစီအဆက်ဆက်နဲ့ရှုမှတ်ပွားများရပါတယ်။ဒီနေ့ကတတိဝါစီရေးမှာရှေ့ပိုင်းဟို အားဖြည့်ပေးတဲ့တရားတွေတတိထားရတဲ့အခိုက်အတန့်ပါလည်းပဲတွဲပဲအားဖြည့်ပေးတဲ့အရာတွေအားဖြည့်ပေးတဲ့တရားတွေထုတ်ပေါ်ပြီးတော့ပြောခဲ့ပါတယ်။ဟွန်းဒီနေ့အဲ့ဒီအားဖြည့်တဲ့အခါမှာစိတ်ကလေးနိုင်တာနဲ့ဉာဏ်နဲ့အရာတွေလည်းပဲ ပိုင်နိုင်နေနေဖြစ်သွားတယ်ဆိုတာကိုသာရကလေးတစ်ခုဘုရားလက်ထက်တော်ကရှိရတဲ့တစ်ခုရှင်းချုပ်ထုတ်ပြပါမယ်အတ္တနာအတ္တနာသမ္မထပဏံဆိုတဲ့ပုဂ္ဂိုလ်ဒီကရဖွင့်ဆိုထားတာအတ္တနာစိတ်တသံတနာသ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 အဲဒီစိတ်ဖြစ်စဉ်ကြီးကိုယောနိသောလမ်းကြောင်းမှန်မှန်ပေါ့လေစိတ်လမ်းကြောင်းမှန်မှန်သပ္ပဏထားရင်ရှင်ရဲ့စိတ်ရှင်ဖြစ်စဉ်ကြီးကိုစိတ်လမ်းကြောင်းမှန်မှန်ထားရင်ဟိုတနည်းရှင်းရပါလားအခုတိစ္ဆာဘာဝတရားဟာစိတ်လမ်းကြောင်းမှန်မှန်ထားရပါပဲ။ ဖြစ်တိုင်းပါစီတတိယစောင့်အစဉ်ထားကြပါမနေ့ကအဲ့ဒါကိုပြောတော့ပါတယ်ဆိုတော့တမတမအကျဲမှာပฏิညာမရှိသေးသည့်ကြောင်လောက်မှကိုယ်တိုင်းသောရှုခွင့်အာရုံမှာစိတ်ကလေးရှိရှိပြီးပြီးကျသွားရင်လည်းရှင်းလို့ရှိရင်ကောင်းလာပါဘူး။ရှင်ရပြည့် တဲ့ပြီးတဲ့ဥစ္စေဆရာဥစ္စေပါတော့ကုလိုရအာယုသိတော်တဲ့အာယုပါရှင်ရစိုက်ထားရဆိုတော့တရားတော်စိတ်ဟာချော့တော့ပြီးတော့မတော်နိုင်တော့ဘူးစိတ်နိုင်တော့ကာမအာယုလေးကိုကြည်စဉ်းစားတာမရှိနိုင်တော့ဘူးအဲ့ဒီဒီလိုရောက်ဆိုင်တော့ ကမ္ဘာဥဒ္ဒတိကင်းနေတယ်။ဒါတော့မုန်တိမှုတွေကျင့်ထားပြီးတော့သူကဖြစ်ရှိခြင်းနဲ့ဇဘာရဝိတ္တဒါလေးလည်းကျင်းနေတာပဲ။သူကရှင်းတဲ့လူဒုက္ခပြေလို့လည်းဝိဇ္ဇာဝိတ္တဒါလေးလည်းကျင်းနေတာဘုရားပြောသွားပါလား။လွဲ့ချော်တဲ့ရွယ်ချက်ကြံ့ရွယ်ချက်တွေဟာဖြစ်ခွင့်မရဘဲနဲ့ငြင်းနေတာ။သာဝိတ္တရဲ့စွမ်းရည် ရှိပါသေးတယ်ကုသိုလ်တရားကိုခန္ဓာပိစုတ္တတရားမှလည်းများအဆိုးဆိုးဝါးမှုတရားမှလည်းများပါလေအဲ့ဒီမှာဖြစ်ခွင့်မရပါဘူးဒါလေးအဖြစ်နဲ့တော်တော်ကောင်းတယ်ပြောရှုခွင့်ရောက်ရင်ရှုမှတ်တဲ့စိတ်ရောက်သွားအောင်လို့အပူတည်းပြင်းနိုးချစိတ်ကဖြတ်လက်တဲ့ ရဲရဲနဲ့ဝိရိယလည်းရှိနေစိတ်ကလည်းမလားပေါ်တိုင်းအာယုကြီးမှာစိတ်ကလေးရောက်ရောက်သွားအောင်လို့တွန်းအားပေးနေတဲ့သဘောလေးဒါလေးရတယ်ပဲတမင်းနာမှာတမင်းနာမှာဆိုရင်စိတ်ကမောက်60ဆိုတော့စိတ်ကလည်းစိတ်ကလည်းရှိနေပြီဆိုရင်ကိလေသာလက်မခံဘူးပယ်လာတယ်ဖြစ်ပြီးသားကိုပယ်ရှားတဲ့သဘောမျိုးမဟုတ်ဘူးလက်မခံတာ သူ့နေရာမပေးတာနေရာမပေးတာလောက်ခံတာဟုတ်လားဒါပယ်တယ်ခေါ်တာပါပဲတနည်းအားဖြင့်လည်းအကုသိုလ်လမ်းကြောင်းကြီးပိတ်ဆို့လိုက်တာပဲကုသိုလ်လမ်းကြောင်းကြီးပွင့်သွားအောင်သူကဖွင့်ပြတဲ့သဘောပဲသူကလည်းပဲစောရိတ္တိရှိတာပဲသူ့အလိုက်ဘယ်လိုကောင်းပါလဲကွာအဲ့ဒီနှမျိုးဟာပထမဝိတ္တကတော့ ပြည့်ရမှုစိုက်ရတဲ့ပါပြည့်ရမှုကိုဆွဆက်လိုက်တာအထူးဆွဆက်တာဒီရွယ်စုမှုနဲ့ပြည့်ရမှုကဆောက်ရဆိုင်ရတဲ့ပါယောဂီမှာဆိုလို့ရှိရင်အထုဆမှာအဲဒီပြည့်ရမှုဟာအနိစ္စဆုံးအတွင်းကျတဲ့အနှုတ်ဖြစ်တဲ့ယန္တူပဲ။ ဒီလိုတဏှာရှိပြီးကုသိုလ်တရားမှာစိတ်ကပွင့်ကားလှုပ်ရှားတဲ့သဘောပဲရှိတယ်။ပွင့်ပွင့်လင်းလင်းမရှိဘူးဆိုလို့ရှိရင်စိတ်ကငုံကျုပ်ပြီးတော့ပြင်းသွားတာပဲ။အဲဒီအသေးရှိတဲ့ပုဂ္ဂိုလ်ဟာကုသိုလ်တဲ့တဏှာကုသိုလ်တရားတွေလည်းမလုပ်ဖြစ်တတ်ပါဘူး။လုပ်လည်းပဲရော့ရဲရဲပဲလုပ်တတ်ပါလေ။ဒါဖက်ဖက်ကရော့ရဲရဲဖြစ်နေတော့ အခုလိုချက်ကံစာကုသိုလ်တရားတွေအားထုတ်လို့မတရားဖို့တရားနဲ့အဝေးတတ်ပါတယ်။ဒါကြောင့်ဆက်ရင်ပဲကြီးမှုရဲ့ဆက်ရင်ပဲအထုဆပါဖို့စိတ်အရေးကြီးပါတယ်။တနည်းအားဖြင့်လည်းပဲစိတ်ဆိုတာတကယ်သဘာဝအစစ်နဲ့အမှန်တန်စိမ့်ပါတယ်။သဘာဝစိတ်ကိုရောက်ဖို့ဆိုတာရှင်ရင်လုံးတရားတက်တယ်မရပါဘူး။ စာပေတက်တဲ့နဲ့လည်းမရပါဘူးအတွေးအခေါ်တက်တဲ့နဲ့လည်းမရပါဘူးအခုလိုဘာဝနာတရားတွေကြည့်အောင်အားထုတ်မှတကယ်သဘာဝကိုစိုက်နေပါလေကွာသဘာဝကြီးသဘာဝစိုက်နေတော့အောင်အခုလိုအာယုန်နဲ့မဆိုင်တဲ့ရွယ်စုချက်တွေဟာထိရောက်မှုရှိလာပြီဆိုလို့ရှိရင်ဝိတ္တနဲ့တွဲဖက်ပေါ်လေဝိสารဆိုတာပေါ့လေဆိုပါလေ အာယုံနဲ့အာယုံကစူးဆိုင်နေကြလောက်ဝိသရာကလည်းအာယုံနဲ့ပုတ်တိုက်တကယ်လို့ရှိနေတာပဲကြီးကြီးကြီးကြီးပုတ်တိုက်တကယ်လို့ရှိနေတာပဲဒီကရေစိုးမှုအကောင်းသလောက်စိုက်ထားသလောက်ဝိသရာကလည်းအာယုံအာယုံပေါ်မှာမကွာပဲနဲ့ပြန်ဝဲတယ်လို့ရှိနေတယ်အဲ့ဒါကြီးလည်းအလိုလိုပါလာတတ်ပါတယ် စစ်စစ်တန်တန်ကြောင်းရဆိုင်ပြီးတော့ဆွေးရတဲ့တတိဖြစ်ပြီးဆိုလို့ရှိရင်ကြည့်ရအောင်မှာစိတ်ကလေးကစိုက်စိုက်ကြားနေတာပဲအလေးအထားအနေနဲ့အာယုန်မှာစိတ်နဲ့တဲ့အောင်လို့ရွယ်စုမှုကအလေးကျင့်ကောင်းကောင်းကြီးရလာပြီဆိုရင်ဆက်ကလေးဆက်ကလေးဆက်ကလေးဆက်ကလေးတဲ့တဲ့သွားတော့တာပါပဲရွယ်စုမှုရဲ့နောက်ပိုင်းဖြစ်တဲ့ အကျိုးရွယ်စုမှုတွေပေါ့ဒီမှာအဲဒါဝိတ္တခေါ်ပါတယ်သမာဝိတ္တကလည်းခေါ်ပါတယ်သမာသင်္ကပ္ပလို့လည်းခေါ်ပါတယ်ကျက်သွားပြီဆိုလို့ဒီသဘောမှလေးကြီးရှိတော့တာပဲပေါင်လာလေးကြီးနဲ့တဲ့သွားလေးကြီးစောက်ဝင်လဲရှင်းလဲလှုပ်လဲပြင်လာလေးနဲ့တဲ့သွားလေးကြီးလှုပ်ရှားတာလေးကြီးရှားတာလေးတွေပေါ့လေဒါလေးကြီးရှိရှိရှိရှိလာတော့တာပါပဲ အဲ့ဒီခါမှာစိတ်ဟာတဘာဝတရားနဲ့အကျွမ်းတုံဖြစ်သွားပြီဒီလိုအကျွမ်းတုံဖြစ်ရအောင်ဝိတက်ကကြားကအနေနဲ့ပေါ့လေဒီကဖြစ်အောင်လုပ်ပေးပါတယ်ကွာအောင်နေမရှိနဲ့တဲ့နေပြီးစိတ်နဲ့တဘာဝတရားနဲ့ဟာအကျွမ်းတုံဖြစ်နေတယ်ဒီတော့ဝိတက်ဟာ အာယုဒီစိုက်ထားတော့မိစ္ဆာဝိတ္တသုံးမျိုးကျင်းတယ်လို့တကယ်အတိသဘောလေးတွေပမာတိကြီးဖြစ်လာပြီဆိုလို့ရှိရင်သူကစိတ်နဲ့တဘာဝတရားနဲ့အကျွမ်းတော်ဖြစ်အောင်လည်းပြုလုပ်ပေးတတ်ပါတယ်။ခဏဝိရိယကတော့အပူရခြင်းအဆိုင်နေတော့စိတ်ကအစ်ဆက်ဆက်ဖြစ်မတော်ဘူး။ နိုးကြနေတော့ငေးငိုင်ပြီးတော့မှိုင်သွားတာလည်းမရှိဘူး။ဆက်လက်မှုကရှိနေတော့ဆေးလေးနှိကန်တဲ့သဘောမျိုးလည်းမရှိဘူး။ဒါတော့ဝိရိယကအပြင်းကိုသူကအသာကြီးအပေါ်ကြီးယူထားပါလား။ဒါတော့ပြင်းစုကိုရင်ဆိုင်တိုက်ဆိုင်ရမှာဒီဝိတ္တနဲ့အဆိုင်ဝိရိယဟာသိအရေးပါပါတယ် ။ဒါကြောင့်ကမ္ဘာဆိုင်ဆရာများကဘုရားအလိုတော်ကြရှုခွင့်အောင်နဲ့ရှိမှတဲ့စိတ်နဲ့တဲအောင်ရည်စည်းဖို့တစ်စီရှိပါစေ။ရဲသားမဲ့စိတ်ကလည်းပဲအပူရပြင်းနိုးချတိတ်ကြွပြီးတော့ဆက်လက်ပါစေ။ရဲရဲရရှိပါစေလို့တိုက်တွန်းရတာပါပဲ။တိုက်တွန်းတဲ့အတိုင်းယောဂီရလုပ်လို့ရှိရင်ငေးတာ၊ငိုင်းတာ၊မှိုင်းတာ၊ငိုက်တာမပြီးမပြင်းဖြစ်တာပေါ့။ဣစ္ဆစကြီးဖြစ်တာဖြစ်နေမှာပေါ့ အဲ့ဒါကိုလည်းရောအထုနေတဲ့ပုဂ္ဂိုလ်ကမကြခင်ပဲတရားကြီးတိုးတက်လာတော့တာပါပဲအခုလိုရှင်းနေတဲ့သတိကဘာဝနာတရားအထုရေးပါအပူရကျင်းလူကြတဲ့ချက်ဆက်လက်တဲ့အာတပဆိုတဲ့လုံလဝရိယအရှိမရှိလို့ရှိရင်ရှိနေမယ်လို့လုံလုံလောက်မရှိလို့ရှိရင်စိတ်ဟာ ပြင်းတွဲရေးဖြစ်သွားတတ်တယ်။စွမ်းအားမထုတ်တွတ်ဆုပ်တဲ့သဘောလည်းဖြစ်သွားတတ်တယ်။စွမ်းရည်ကုန်ခါပြီးတော့ပြင်းမှန်းလွမ်းနေပြီးတော့လူမာကြီးတွေလည်းဖြစ်သွားတတ်တယ်။သောဗမယာအေးမိလို့ရှိရင်တဖြည်းဖြည်းပေါ်လိပြည့်ချွဲရေးဖြစ်ပြီးတော့နောက်တော့ခဲတော့အမာတောက်တော့တာ။ပြင်းတွဲရေးဖြစ်သွားတာ။ အပူလည်းရှိပြီဆိုလို့ရှိရင်အပူကြောင့်အရေးကြီးအရေးကျော်ပြီးတော့တွက်လာတယ်အဲဒီလိုသွားမဆိုတွက်ထုတ်တဲ့သွားကောကပြင်မနွားနယ်ပြီးတော့လူဝါကြီးတွေဖြစ်သွားတဲ့ကီလိုမီတာကိုကနအာတာပခေါ်တဲ့အပူဓာတ်ထည့်ရပါတယ်ဟုတ်ရေတာ ကြောင်းညာဆက်ရပါတယ်။ဘူရီရဲ့တင်းတင်းရေးပေါ့လေ။ဆက်ရှိရပါတယ်။အပူဓာတ်ထည့်သေးလို့ရှိရင်အနာတပိနောအတ္တစိတ်ကြီးပေါ့အန္တရာယကရောဟောတိဆိုတာပေါ့လေ။အတ္တဘခေါ်တဲ့အပူဓာတ်စိတ်အရှင်မှာမရောက်လို့ရှိရင်စိတ်ဟာကျုပ်သွားတယ်။ကျုပ်သွားတယ်၊တွန့်သွားတယ်။ ဆွတ်ဆုတ်တဲ့သဘောဖြစ်ပါတယ်ဒါပေါ့ဒါလောကအနေနဲ့စံငံရောက်ဖွင့်တယ်ဖွင့်ကြတာပါပဲကျုပ်သွားတယ်ဆိုတာကနာသောဘအေးနဲ့ရှိတဲ့ခါကျတော့တွန့်သွားတာပေါ့ပြင်းတွင်းပြင်းရှိတော့ခဲသွားတဲ့ဒီသဘောမျိုးအဲ့ဒီသဘောမျိုးပေါ့ပြင်းတဲ့သဘောကြီးဖြစ်လာတယ်ပြင်းတွဲတွဲဖြစ်လာတယ်ဆိုတဲ့အတိတ်ရပါပဲအဲ့ဒါဟာအထုဆာယောဂီမှာတော့ အကြီးအကျယ်အတွင်းကြကြအနောက်ဖြစ်ပြီးတဲ့တရားပါအဲ့ဒါကိုတိုက်ဆိုင်ရေးဟာစိုက်ရင်းနဲ့ဝိတက်နဲ့ခုနသူ့လွှမ်းမိုးဆိုင်တဲ့အာသေဝရိယဒီစွမ်းနှစ်ခုဟာစစ်ကံနိုင်မလားပါနေဖို့အဲ့ရေးကြည့်ပါလားဒါကြောင့်သမထဆရာများကပြိဋ္ဌာန်အာယုံကအစပေါ်တိုင်း ထင်ရှားတဲ့အာရုံတွေရည်စည်းချက်ဟိုစူးစူးဆိုင်ဆိုင်ရှိဖို့နဲ့အဲ့ဒီစီရောက်သွားအောင်အားဆိုင်ဖို့တိတ်အရေးကြီးတယ်ဆိုတာကိုလည်းတိုက်တွန်းပေးရပါတယ်ဒီသာနာကိုအကျိုးကျဖြစ်လာပြီဆိုလို့ရှိရင်ပေါ်တိုင်းအာရုံကိုမလွတ်တမ်းမှတ်နေလို့တာပဲရှုပ်ွဲအာရုံရှိမှတ်တဲ့စိတ်ကလေးဒါနဲ့နိမ့်ရဝင်သွားတယ်လို့ဖြစ်သွားတာပါ တတိလည်းပဲဖြစ်လာတော့တာပါပဲတတိသမင်ဖြစ်အောင်လုပ်နေလို့မလိုတော့ခုနစွာနှစ်ခုပြည့်စုံလာတဲ့ပဲတတိယဖြစ်လာတာပဲချိန်ရွယ်ပြီးတော့အားစိတ်တော့ပေါ့လေခုနဆွေးမြေ့တော်ဖတ်နေတဲ့တတိလည်းပဲပေါ်ထွန်းလာတော့တာပဲသမဏေမှာဆိုရင်စိတ်ကမောက်60ဒီအချိန်ပေါင်း60ပဲသမဏေမှာ အဲတစ်ဆက်ကမှဒီကြိမ်ရောက်တဲ့အတွက်လည်းရှိရယ်ဈေးဝန်း60ကိုတတိတိဖြစ်လာတယ်။နှစ်မိနစ်မှဒီကြိမ်ရောက်တဲ့အတွက်အောင်တော့ဒီမှာအချိန်ဝန်း30ဆိုတာလည်းတော့မဟုတ်ဘူး။ဒါဒါလေးရှိနေလို့ရှိဘာကျေးဇူးရှိတယ်ဆိုတော့တတိရဲ့အချိန်ရာလေးကဘာလို့လဲမသိနေလဲထိတ်တိုက်ရှိပြီးတော့တတိနဲ့လို့ဖြစ်ခွင့်ရှိတဲ့ခိရိတာကို သူကအကာအကွယ်ဆောက်ရှောက်ထားတယ်လို့ဆိုပါတယ်စိတ်ရှင်မူရအောင်လို့သူအာဝရဏတာရှိပိတ်ဆို့ထားတယ်ဘယ်လိုကောင်းလဲနော်အဲ့တော့ဆောက်ရှောက်ကာကွယ်အဲစာကြည့်ပိတ်ဆို့ထားလို့ရှိရင်အရေးကြီးတယ်ဝယ်ဖို့ပေါ့ဒီလိုတည်းဝယ်ဖို့ပေါ့ နောက်ချက်ခုပေါ့ဒါလုံချုံနေတာပဲဂုတ်တိဆိုတာလုံချုံမှုလည်းရနေတာပဲအဲဒီလိုလုံချုံမှုရပြီဆိုလို့ရှိရင်နောက်ချက်ကင်းတဲ့နေရာမှာနေရာတဲ့ပုဂ္ဂိုလ်ကအေးလူလိုပဲလှုပ်ရှားမှုမရှိဘဲနဲ့ငြိမ်သက်သက်ဖြစ်တော့တာပါပဲငြိမ်သက်မှုတန်တိဆိုတာလည်းဖြစ်လာတာပါပဲအဲ့ဒီတန်တိလေးတွေငြိမ်မှုလေးတွေပေါ့လေ ဒီချိန်ကမျက်စိစကြည့်ရလို့ရှိရင်ပြုရှင်ချမ်းမြေ့မှုရဲ့အကြောင်းဖြစ်လာတော့ပါပဲ။ဒါကတတိရဲ့ဆိုရင်တတိပဲပေါ့လေ။ဆုံးရသာရှိရအောင်ပါစိတ်ကလေးတစ်ခဏတစ်ခဏစိုက်ကြတော့စိတ်ဟာပြတ်သွားတာမရှိဘူး။ဟုတ်။ဒါတော့ပြေးတာလည်းမရှိဘူး။ကက်လွတ်လာလည်းမရှိဘူးပေါ့လေဒီမှာဒီထဲမှာစုစုစီစီနဲ့ဖြစ်သွားတာပဲ။အဲဒါလေး ဒါလေးတွေလည်းရသွားပါတယ်။နောက်အဲဒီဆွမ်းအားလေးတော်တော်လေးအားပြလာတဲ့ခါကျတော့ငကောကရွယ်စုချက်ဟာအလေးကျင့်တော်မျိုးနဲ့ပေါ့လေ။အားပြလာတော့တဲ့လာတယ်။အောင်လေးမရှိနဲ့တဲ့လာတယ်။အလိုလိုတဲ့လာတယ်။ဟိုမြားတို့တင်တူကြည့်တဲ့အခါမှာပြမကိုချိန်ချိန်ကြည့်ပါများတဲ့အခါကျတော့ကြားတော့လက်ချောက်လာတယ်လို့ပေါ့လေ။ပြမတွေ့တာနဲ့အခါကျတန်းပြလိုက်လို့ရှိရင်ဖက်ကလေးကိုရှိတယ်လို့ပေါ့လေ။ ထက်ကလေးထက်ကလေးကလည်းသိပြီးတော့နေတော့တာအဲဒါသမသင်္ကပ္ပလည်းဖြစ်တယ်ပါအဲအာယုနဲ့မှစိုက်ကြသလောက်အာယုနဲ့ကျဲ့သလောက်သမာဓိတိဆိုတာဘောအမှန်တိုင်းကြည့်နေတော့တာပဲကောအတိပညာလည်းဖြစ်လာတော့တာပါပဲကောဒီတော့တမတ်တမအတွင်းမှာလိုအပ်တဲ့အားတွေပေါ့လေပြည့်လာတာဟုတ်ရောက်လာတာ စုံလဲစုံလာတာပဲအဲဒါတမ္ပတိဆိုတာပြည့်စုံဆိုတာဒါရွတ်တော့ပဲစက္ကစက္ကဖြစ်နေလို့ရှိရင်ပြည့်ရတာနေပြီးတော့များလာတော့ဝလာတာပေါ့ပြည့်ကျွယ်ဆိုတာပေါ့ပြည့်ကျွယ်လာတာပေါ့ဒါပါပဲအဲဒါကိုပဲသမ္ပတိရပြည့်ရောက်တယ်အောင်မြင်တယ်ဆိုတဲ့အတိအကျပါပဲတော့အဲဒါအတ္တသမ္မာပဏိတိရဲ့အဲ ဒီလွတ်တဲ့တရားတွေစိတ်ဝိုင်းလို့လက်ပတ်ပြီးတော့ပေါ့လေပြီးကြည့်ဆုံးပုံလေးမြင်ပါလားစိတ်ဒီကြိမ်ကဒီကြိမ်ကအောင်မြင်စွာပါလေရယူလိုက်ခြင်းကြိုးပမ်းရယူလိုက်ခြင်းပါတော့အလကားကြီးလည်းရတာမဟုတ်ပါဘူးဒီတော့ ပုံမှန်ကြိုးစားလို့ရှိရင်ကြိုးစားဖို့ရရှိအကျိုးရလဒ်ပါအခုပြောခဲ့တဲ့ပါဝရစွာအားတွေပါပဲအဲဒါကိုပဲသံပတ်တိကိုလည်းတမျိုးခေါ်ပါတယ်ပါဒီတော့ပါဝရစွာအားတွေဟာဒီချိန်နဲ့ဒီချိန်မတူတော့ပဲနဲ့အားပြည့်လာပြီဆိုလို့ရှိရင်အတိညာလည်းဖြစ်တယ်လို့ဖြစ်လာပြီဆိုရင် တတိနဲ့စိတ်အလိုရာဆွထားတော့လောဘမိစ္ဆာနဲ့ကျုံတယ်လောဘတွေရှင်းတယ်အဆုံးရောက်တဲ့လောဘတွေရှင်းတယ်လောဘလိုလိုက်ပြီးပါတယ်ကိုယ်မူရလည်းပဲနှုတ်မူရလည်းသူတို့ရှင်းတာပဲမကျေနပ်စာတွေတွေ့လို့ဒေါသတွေဝင်လာပြီဆိုလို့ရှိရင်ဒေါသလိုလည်းပြီးလို့ရှိရင်မှားတယ်နော် ရှင်းရှင်းလေးပြတ်ပြတ်သားသားမကြည့်တော့သူဖုံဖုံမပြတ်သားဘူးဘောဟဝင်လာကြတယ်ဆိုလို့ရှိရင်မိုက်မိုက်ကံကံလည်းပဲအယောင်ကိုဝင်ရကျန်တာလည်းထုတ်ဝင်ရကျန်တာလည်းရှိနေတယ်အခုဝိလူဘာဝနာနည်းနဲ့စိတ်တလုံးကိုအောင်းအောင်မြင်နေတဲ့ပေါ်ချိုးပန်းလို့ဘာဝနာစွာရရှိလိုက်ပြီဆိုလို့ရှိရင်စဉ်းစားကြည့်ပေါ့ခုနဒီစိတ် စိတ်မကောင်းတဲ့ပုဂ္ဂိုလ်ဟာကိုယ်မူရလည်းမကောင်းနှုတ်မူရလည်းမကောင်းဆိုစိတ်ကလေးကကောင်းနေပြီတတ်နေပြီဆိုလို့ရှိရင်ကိုယ်မူရလည်းပဲချိုးကြလာတယ်နှုတ်မူရလည်းအချိုးကြလာတယ်အဲဒါလက်တွေ့ပဲပါလားအဲဒါနိုင်ရှင်ပြီးပါတော့ယောဂီကြီးဟိုကြက်ကြက်ကိုယူတည်တည်နဲ့မှတ်သားဖို့လိုပါတယ် ပေါ့ပေါ့ဆဆဒီလိုပဲအဲစူးစိုက်ဆိုင်မလာဘူးဆိုလို့ရှိရင်လုံနည်းကိုတိတိကျကျမရတော့လှုပ်တဲ့ခါကျတော့ခက်ကောက်ဖို့ပဲဖြစ်တတ်ပါတယ်။ဒါလိုခက်ဖို့ဖို့ယောဂီတွေကိုကမ္ဘာထဆရာတွေကမြင်နေတော့အမြင်မကောင်းဘူး။ဘေးအနေနဲ့လည်းအမြင်မကောင်းဘူး။ဒီဒီစားစားတဲ့ယူတည်တည်နဲ့လှုပ်လိုက်တဲ့အရာကိုခက်ဖို့ဖို့တွေ့ပြီးတော့လှုပ်လို့ရှိရင်ဒီယောဂီအပေါ်ကို င်ပေးကြတယ်ဒီမှာလက်တွေလည်းရှိတယ်ဒီမှာလက်တွေကလည်းရှိလို့ဟုတ်ဘူးအဲ့ဒါသိထားကြဖို့ပဲဒီနေ့ဒီနေ့ဘဝတက်တက်တာမှာဒီလုံငန်းဟာအကြီးရဆုံးပဲတန်ဖိုးရှိဆုံးပဲအကျိုးရအများဆုံးပဲလူတိုင်းအဖို့အရေးကြီးတဲ့လုံငန်းပဲ လူတိုင်းဖို့ရည်ကြည့်တဲ့လုပ်ငန်းကိုရည်ကြည့်တဲ့လုပ်ငန်းဆောင်မတည်ပဲနဲ့ပုံပေါ်ရော့ရော့ပေါ့လေဖို့ကြည့်လိုက်ကြည့်ကြည့်လိုက်စသည်ပေါ့လေဘုဆက်ကလုံးလို့ရှိရင်ဘယ်လောက်ပဲအာထုအာထုတလားအာထုအာထုနှစ်လားအာထုအာထုဘာမှသူ့မှာပုံဒီတိုင်းဒီတိုင်းလာတော့အတိုင်းပဲဖြစ်ပါပဲတာလနည်းနည်းလောက်ပဲဒီမှာတချို့ယောဂီတွေဘာမှမမြင်ရရမပြောနိုင်လို့ဖြစ်နေပါတယ်ဒီမှာအဲ့ဒါလေးတွေသတိထားကြဖို့ပဲ ပြီးတော့အလုတ်လုတ်ပြီးဟေ့ဆိုလို့ရှိရင်တော့အလုတ်နဲ့ဒူးအောင်အကျိုးရလာတက်ရောက်တဲ့အချိန်ပါလေရှိနေရှိအောင်လုပ်ပါဆိုပြီးတော့ချိန်လိုက်အဝေးကြီးကလာရပြီးတော့ပေါ့ဝဆဆာနဲ့အဲဒီလိုလုပ်တယ်ဆိုလို့ရှိရင်တော့ဘုန်းကြီးတို့မကြိုက်ဘူးသူတိတိကျကျလုပ်ကြပါအလုပ်ကိုအခုဘယ်လောက်တမ်းမှုရှိလဲစိတ်တစ်လုံးကိုစိတ်တစ်ခုကိုလည်းအောင်ထိတ်ထုတ်တာလည်းပဲဒါပဲ ကိုယ်ကောနှုတ်ကောအလိုလိုခါတဲ့အချိန်ချောအောင်လို့ထိတ်ခုပြီးတော့ဖြစ်သွားတယ်ဆိုတာလို့ပါကဘာပေါ်မှာဘယ်မှမရှိဘူးဘုရားမြတ်စွာဟောထားတဲ့တရားဘာသာရှိတာပဲတော့လာကြည့်ကိုကိုကိုကိုနိုင်အောင်ထိတ်ချုပ်တဲ့ပညာပဲဒီမှာလောကကြီးမှာအရှိနေကြကြတယ်ဆိုတာကိုကိုကိုမနိုင်လို့ကိုကိုကိုမထိတ်ချုပ်နိုင်လို့မှားကြတာလေပေါ့ဒီကလည်းဒုက္ခသိပေးတာပဲဒီမှာအဲတော့ ကိုယ့်ကိုယ်နိုင်နိုင်လေးနဲ့အုပ်ချုပ်တဲ့အတတ်ပညာပါပဲဒါတော့တဖာပြီးတဖာပေါ်နေအားကောင်းလာအောင်လုပ်ဖို့ဘာဝနာပိဒါအောင်လုပ်ဖို့ပဲအဓိကုသလဘာဝေတိတိဘာဝနာဆိုတာပါအဓိကုသလတာမန်တန်ရှင်းတဲ့ကုသိုလ်ရဲ့လွန်ကဲသောကုသိုလ်ကိုဘာဝေတိတိဖြစ်စီပွားစီအဲကြီးစီထွားစီ ရစေတတ်သောဘာဝနာကြီးတွေလို့ဆိုပါတယ်။အဲ့ဒီတိုင်လို့လို့ငကုံရှိသေးတဲ့လုံခဲ့တဲ့ကုသိုလ်လေးဖြစ်စားကြည့်လာပြီဆိုလို့ရှိရင်အဲ့ဒါတွေကိုသူ့အောင်ပွားအောင်ကြီးအောင်ထွားအောင်ရအောင်ပြုလုပ်လို့လိုပါတယ်။ရလာပြီဆိုလို့ရှိရင်စိတ်ကခံရလာတာပဲ။စိတ်ခံရလာတယ်ဆိုလို့ရှိရင်တောင်းယုံတောင်းယုံအာယုံနဲ့မတုံ့ဘူး ဇာကဖြစ်စေအောင်လည်းတို့လည်းမတော်လုံးလာဘူးသမတ်တွေဆင်းရဲဖြစ်သွားတော့တယ်ဒေါသဖြစ်စေအောင်လည်းတွေ့လည်းမတော်လုံးလာဘူးမှတ်တည်ဆင်းရဲဖြစ်သွားတော့တယ်မှာအချိန်ကကောင်းလာတာပဲဖြစ်တယ်အဲ့ဒီတိုင်ကြိုးစားပြီးကြပါလို့ဒီနေ့လေးလေးလေးနဲ့တိုက်တွန်းရင်းနဲ့အာဒီတရားအဆုံးသတ်လိုက်ပါတော့